သာကနာတော်နှစ်2550ခုနှစ်မြန်မာနှစ်1380ပြည့်နှစ်သူတကူလာပြီကျော်12ရက်ဒီကနေ့မနေ့မှာဒေါက်တာကြည်မျိုးဒေါရဏခိုင်မိသားစုတို့ကရှင်သာမဏေရှင်နန္ဒကကိုရှစ်ပါးပြိခရာစုံလင်သာဖြစ်မြင့်မြတ်သော ယဟန်ဖြစ်သူသွန်ရှိမြင့်နဲ့ပပိစမင်္ဂလာသာသနာပြုကုသိုလ်ပြုစုကြတယ်သာသနာထဲမှာသာသနာဓမ္မကျင့်မှုရာအတွက်ယဟန်တော်တစ်ပါးတိုးတက်လာတာဒီပင်လင်သာသနာတော်တိုးတက်ခြင်းပဲဖွံ့ဖြိုးခြင်းပဲဒီဟန်တော်က သာသနာဓမ္မတွေကျင့်တော့ဘယ်တရားတွေကျင့်ရမလဲသီလအကျင့်သမာဓိအကျင့်ပညာအကျင့်ကျင့်ရမယ်။ဘာကြောင့်သီလအကျင့်သမာဓိအကျင့်ပညာအကျင့်ကျင့်ရတယ်လဲ။ဆိုတော့ရှင်သာမဏေပြုစဉ်ကတည်းကတန်တာရဝတ္တဒုက္ခတောမောဇနာထာယပပိသံယာစာမိ သန္တရာဝဆင်းရဲမှလွတ်မြောက်ဖို့ရာအတွက်ရှင်သာမဏေပြုပေးပါလို့ရည်ရွယ်ချက်နဲ့လည်းကရှင်သာမဏေပြုခဲ့တယ်။နောက်ယဟန်ပြုတော့လည်းပဲသန္တရာဝဆင်းရဲဝဲဩကရေရင်မှနိဗ္ဗာန်တည်းဟုသောတောင်ကုန်းတို့ထုတ်ဆောင်ကဲတင်တော်မူပါဗျာ။သန္တရာဆိုတဲ့တဘဝပြီးတဘဝဖြစ်နေတဲ့ဝဆင်းရဲကို ဝဲဒုက္ခရေးရင်လို့ဆိုတာဝဲဆိုတာလဲနေတာရေထဲမှာရှိနေတဲ့ဝဲဟာလဲနေတော့အဲ့ဒီဝဲတွေကျသွားရင် အမတန်ဆင်းရဲတယ်ဒါကြောင့်မလို့သန္တရာထဲမှာတဘောအပြည့်တဘောဖြစ်နေရတဲ့ဆင်းရဲဟာရေထဲမှာလဲပတ်နေတဲ့ဝဲတွေကျရောက်တဲ့ဆင်းရဲလို့ပဲခံစားရတာအမတန်ခက်တယ်အဲကြောင့်အဲ့ဒီဆင်းရဲမှလွတ်မြောက်ပြီးတော့ နိဗ္ဗာန်ချမ်းသာကိုထုတ်ဆောင်ပေးတော်မူပါပို့ဆောင်ပေးတော်မူပါလို့ယဟန်ပြုတဲ့အခါတောင်းပန်ရဒါနဲ့သံဃာတော်များကသန္တရာဝဆင်းရဲဝဲဩကရေအလျင်ကထုတ်ဆောင်ပြီးတော့နိဗ္ဗာန်တည်းဟူသောတောင်ကုန်းပေါ်မှာချမ်းချမ်းသာသာနေနိုင်မှုရအတွက်ပြင်ဆင်တဲ့အနေနဲ့ကာမဝါစာဖတ်ပြီးတော့ ဒီရှင်သာမဏေကိုယဟန်ပြုပေးလိုက်ရတယ်ပြုပေးရတယ်ဒီတော့ဒီရှင်ရှင်သာမဏေယဟန်အဖြစ်ရယူခြင်းနဲ့ရယူခြင်းရဲ့ရည်ရွယ်ချက်ကသန္တရာကိုဆင်းရဲကလွတ်မြောက်ပြီးတော့နိဗ္ဗာန်တည်းဟုသောတောင်ကုန်းနိဗ္ဗာန်ချမ်းသာရဖို့ရည်ရွယ်ချက်ဖြစ်တယ်အဲ့ဒီရည်ရွယ်ချက်အတိုင်းပဲနိဗ္ဗာန်ချမ်းသာရရေးသန္တရာဝုကလွတ်မြောက်ရေးအတွက် အကျင့်ကောင်းအကျင့်မှန်ကဘာတွေလဲဆိုတော့သီလအကျင့်တမာရီအကျင့်ပညာအကျင့်ပဲဒါကြောင့်သီလအကျင့်ကျင့်ရတယ်တမာရီအကျင့်ကျင့်ရတယ်ပညာအကျင့်ကျင့်ရတယ်အဲဒါလိုကျင့်ပြီဆိုလို့ရှိရင်တော့ပြည့်ပြည့်စုံစုံကျင့်နိုင်တယ်ဆိုလို့ရှိရင်ကိလေသာငြိမ်းဆင်းရဲခြင်းလို့တန္တရာဝဆင်းရဲကနေပြီးနိဗ္ဗာန်ချမ်းသာကိုရနိုင်တယ်လွတ်မြောက်ပြီးတော့နိဗ္ဗာန်ချမ်းသာရနိုင်တယ် ဒါဟာသာသနာဓမ္မတွေကျင့်ရတဲ့အကျိုးပဲအဲဒါလို့ရန်တော်တစ်ပါးသာသနာတော်မှာတိုးလွှာပြီးတော့သာသနာဓမ္မဖြစ်တဲ့သီလသမာဓိပညာအကျင့်တရားတွေကျင့်ကြံပွားများအထောက်ချင်းသည်ဖြင့်လည်းသာသနာတော်တွတ်တက်ခြင်းပဲသာသနာပြုခြင်းပဲဒါကြောင့်ဒီကနေ့ဒေါက်တာကြည်မျိုးတို့ဒေါက်တာလိုက်ခိုင်တို့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကြီး ဖွံ့ဖြိုးတိုးတက်အောင်ပြုစုလိုက်တယ်ဒီယဟန်သစ်ကသီလသမာဓိပညာအကျင့်တွေရိုးရိုးစားစားကျင့်ကြံနေသမျှကလပလုံယဟန်သစ်ရဲ့သဏ္ဍာန်မှာကိလေသာတွေနှဲပါပြီးတော့ကုသိုလ်တရားဖြူစင်တဲ့စိတ်တရားများပြားနေတဲ့အချိန်မှာဒီဟန်သစ်ကိုယဟန်ဖြစ်မြင့်တင်ပေးလိုက်ရတဲ့ပစ္စည်းလေးပါထောက်ပံ့ပြီးဖြင့်တင်ပေးလိုက်ရတဲ့ယဟန်တကဓမ္မများမှာ ကုသိုလ်တရားတွေတိုးပွားတယ်ဒီလိုသာသနာပြုနိုင်တာကလည်းပဲသာသနာနဲ့ကြုံလို့သာပြုနိုင်တာသာသနာနဲ့မကြုံရင်တော့မပြုနိုင်ဘူးသာသနာနဲ့ကြုံမှုရဆိုတာကလည်းပဲရှေးရှေးဘဝတွေကကုသိုလ်ကောင်းမှုတွေပြုခဲ့မှပဲမြတ်စွာဘုရားရဲ့အဆုံးအမသန္တရာဝကလွတ်မြောက်ကြောင်းအကျင့်လန်းစဉ်အမှန် သာသနာတော်နဲ့ကြုံနိုင်တယ်ရှေးရှေးဘဝကကုသိုလ်ကောင်းမှုတွေမပြည့်စုံမရှိခဲ့မရှိဘူးပဲဘူးဆိုရင်တော့မြတ်စွာဘုရားရဲ့အဆုံးအမသာသနာအဆင့်မှန်နဲ့မကြုံနိုင်ဘူးမကြုံနိုင်မြန်ရင်လည်းပဲအခုလိုသာသနာတော်ဖွံ့ဖြိုးတိုးတက်ရေးအတွက်သာသနာပြုလုပ်ငန်းမလုပ်နိုင်ဘူးဒါကြောင့်ပထမဆုံးမိမိတို့ လူအဖြစ်ရလာတာကုသိုလ်ကောင်းလို့လူအဖြစ်ရပြီးတော့ရှင်တော်မြတ်ဘုရားရဲ့အဆုံးအမကိုယုံကြည်လက်ခံလက်ခံပြီးတော့ယုံကြည်နိုင်တဲ့ဗုဒ္ဓသာဝကမြတ်စွာဘုရားရဲ့တပိသာဝကဖြစ်လာရတာဟာလည်းပဲကုသိုလ်ကောင်းကိုရှေးရောက်ရှေးကောင်းမှုကြောင့်အဲဒါလိုသာသနာနဲ့ကြုံညို့သာသနာမှာလက်ခံယုံကြည်ပြီးတော့ သာသနာပြုအခုလိုပြုနိုင်ကုသိုလ်ပြုနိုင်ဖို့ရာအတွက်ကလည်းပဲရှေးကကုသိုလ်ကောင်းမှုတွေပြုစုသူစုခဲ့လို့ဒါကြောင့်ပတိရူပဒေသဝါသောစ ပုပ္ပေစကတပုညတာအတ္တသမ္မာပဏိတိစဣဒံမင်္ဂလမုဒ္ဓမပတိရူပဒေသဝါသောစဒေဝတေသိလူရေးဖြင့်မေးလျှောက်ထားသည်ဩနတ္တ ပတိဥပါဒေတဝသောသကုသိုလ်ကျမ်းမာပညာစည်းဝါဒီလာသောတို့ဘွားနိုင်ရာသာသနာလဲဝေဖြာပွားစီယထာနိ၌သာကြီးရွှင်ပြနေထိုင်ရခြင်းသည်၎င်းဘုဗ္ဗေသာကတပုညတာရှေရှေကာလရှေဘဝကဒါနသီလဘာဝနာဟုမြတ်ကောင်းမှုကိုပြုစုစီပုခဲ့ခြင်းသည်၎င်း အတ္တသမ္မာပဏိရိစာကိုရောစိတ်ပါပြကင်းအ၌ကောင်းစွာထားခြင်းသည်၎င်းဧတံဤတရားသုံးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဒီတော့ရှေးဘဝကုသိုလ်ကောင်းမှုပြုတဲ့အတွက်ပฏิရူပဒေတာခေါ်တဲ့သင်လျာလျောက်ပတ်တဲ့အရာမှနေရတယ် တင့်လျော်လျောက်ပတ်တဲ့အရာဆိုတာဘယ်လိုဟာဘယ်လိုရလဲကုသိုလ်ကြမ်းမာပညာစည်းဝါဒီလာသို့တိုးဝါနိုင်ရကုသိုလ်တရားတွေများများပြုပြီးတော့ကုသိုလ်တရားတိုးဝါနိုင်ရအရာကြမ်းမာရေးကောင်းမွန်အောင်ဆရာကောင်းတမကောင်းဆေကောင်းဝါကောင်းရှိနိုင်တာအရာပညာရေးတိုးသက်တဲ့တိုးသက်အောင်သင်ကြားနှမြောက်နိုင်အောင် ပညာတတ်ပုဂ္ဂိုလ်တွေရှိနေတဲ့အရာစီးပွားကလည်းပဲစီးပွားရေးကိစ္စတွေဆောင်ရွက်နိုင်အောင်အခြေအနေပေးတဲ့အရာဒီရဟာသင်လျော်လျော်ပတ်တဲ့အရာပဲပฏิရူပဒေသဝါသရအဲဒါလို့အရာထဲမှာသာသနာထွန်းကားတဲ့အရာဟာအရေးကြီးဆုံးပဲ ကုသိုလ်ကြံမှာပညာစီဝဒီလာသို့တိုးဝါနိုင်ရာသာသနာလဲဝေဖြာပွားစီယထာနိ၌သာကြည်ရှင်ပြနေတိုင်ရခြင်းတကောင်အဲ့ဒါလို့သာသနာစီပင်ပြန်ပွားထွန်းကားရာအရမှနေနိုင်မှမိမိကိုယ်တိုင်လည်းပဲသာသနာဓမ္မတွေနာယူနိုင်ကျင့်ကြံပွားများအထောက်နိုင်တဲ့သူတို့ဘာတွေနာယူရာကျင့်ကြံပွားများအထောက်ရအောင်လည်းမိမိက ထောက်ပံ့နိုင်တယ်ကူညီနိုင်တယ်အရက်ကသာသနာထွန်းကားရအရက်မဟုတ်လို့ပฏิရူပဒေသမဖြစ်တဲ့အတွက်တခြားတခြားမှန်မှန်ရင်းရင်းဘာသာအယူဝါဒတွေထွန်းကားရအရက်သွားနေမိရင်ဖြင့်ကိုယ်လည်းပဲအဲ့ဒီမှန်မှန်ရင်းရင်းဘာသာအယူဝါဒတွေယူမိရင်တရားစစ်တရားမှန်လို့မသိရမတွေ့ရမနာရမကြားရအာမထုတ်ရမကျင့်ကြမပွားများရ ထို့အတူပဲသူတစ်ပါးတွေတရားစစ်တရားမှန်ပြင့်ကြံပွားများအားထုတ်နိုင်အောင်လည်းမိမိကထောက်ပံ့မှုမပြုနိုင်ဘူး။ဒါကြောင့်ဆုံးရှုံးကြီးဆုံးရှုံးတယ်။အခုတော့ရှေးကုသိုလ်ကောင်းမှုကြောင့်သာသနာတော်ထွန်း900စစ်စစ်မှန်မှန်ထွန်း900ဖြစ်တဲ့ပฏิရူပဒေသဖြစ်တဲ့မြန်မာပြည်မှာလူလာပြီးဖြစ်ရတယ်။အဲဒါလိုဖြစ်တဲ့အတွက်ပဲသာသနာနဲ့တွေ့ကြုံရသာသနာပေါ်မှာ ယုံကြည်ကိုယ်ဝယ်စိတ်ကရပြီးတော့ယုံကြည်ကိုယ်ဝယ်စိတ်ကရတဲ့အတိုင်းသာသနာဓမ္မတွေမိမိတို့လည်းတတ်နိုင်သမျှကျင့်ကြံပွားများအထုတ်နိုင်တယ်သူတစ်ပါးတွေကျင့်ကြံပွားများအထုတ်နိုင်အောင်ကူညီထောက်ပံ့နိုင်တယ်မိမိလည်းဒါနသီလဘာဝနာတရားတွေပွားများအထုတ်နိုင်တယ်သူတစ်ပါးတွေပွားများအထုတ်နိုင်အောင်လည်းကူညီထောက်ပံ့နိုင်တဲ့အခွင့်အရေးရတယ် ဒါပေမဲ့ဒီလိုသာသနာနဲ့ယုံကြည်လို့သာသနာမှာယုံကြည်သက်ဝင်တော်လည်းပဲအတ္တတာမှာပဏိတိရှိမှပဲဒီသာသနာပြုကုသိုလ်တွေပြုစုစီဘူးဖြစ်တယ်အတ္တတာမှာပဏိတိမင်္ဂလာမရှိဘူးစဉ်လို့ပြုစုဘူးအတ္တတာမှာပဏိတိဆိုတာမိမိကိုယ်ကို ကောင်းစွာထားခြင်းကောင်းစွာထားတယ်ဆိုတာ မိမိကိုယ်ကိုယ်တရားတရားယုံမှန်ကန်သောယုံကြည်မှုတရားတရားရှိအောင်ကိုယ်နဲ့စိတ်ကိုထားတာမိမိကိုယ်ကိုယ်ဒါနသီလဘာဝနာတရားတွေမှာစိတ်ဝင်စားနဲ့ပြုလို့ရစိတ်ရှိအောင်ထားတာမိမိကိုယ်ကိုသူတစ်ပါးတွေသာသနာအတွက်သာသနာထဲမှာကျင့်ကြံပွားများအထုနိုင်ရဲ့အတွက်ကုညီထောက်ပံ့နိုင်အောင် ကိုရောစိတ်ပါထားတာအဲဒါလိုစိုက်ပြီးဖြင့် ကုသိုလ်တရားတွေဘက်မှသာမိမိရဲ့ကိုယ်နဲ့စိတ်ကိုထားတာဟာကိုယ်နဲ့စိတ်ကိုကောင်းစွာထားခြင်းပဲတချို့သာသနာနဲ့တွေ့တော့လည်းပဲဒါနသီလဘာဝနာစိတ်မဝင်စားသာသနာလည်းစိတ်ဝင်စားပဲနဲ့တခြားတစ်ဖက်မှာသွားပြီးစိတ်ဝင်စားတဲ့အခါကျတော့အတ္တသမာပဏိတိမင်္ဂလာမပြတ်သွားဘူးအတ္တသမာပဏိတိမင်္ဂလာပြတ်သွားတဲ့အတွက်သူ့မှာ ကုသိုလ်တရားတွေမတိုးပွားပဲနဲ့အကုသိုလ်တရားတွေပဲတိုးပွားရတယ်ဒါကြောင့်အတ္တသမပဏိတိမိမိရဲ့ကိုယ်ကိုကုသိုလ်တရားတွေမှာပဲချထားဖို့ကုသိုလ်တရားတွေမှာပဲစိတ်ဝင်စားအောင်သင်ရင်နှလုံးသွင်းပွားများဖို့အဲဒါလိုလိုတယ်ဒါကြောင့်ဒီကနေ့တော့သာသနာနဲ့ကြုံတဲ့အခါမှာမိမိတို့ကိုယ်တိုင်လည်းပဲသာသနာဓမ္မတွေကိုယုံကြည်စိတ်ကကိုးကွယ်ကြတယ် တတ်နိုင်သမျှလည်းကြင်ကြံပွားများအထောက်ကြတဲ့ထို့အတူပဲအမျိုးကောင်းစားဖြစ်တဲ့ရှင်သာမဏေတပါးသာသနာဓမ္မတွေလွတ်လွတ်ကျွတ်ကျွတ်နဲ့ကြင်ကြံပွားများ အထောက်ပြီးတော့သန္တရာဝကလွတ်လွတ်နိဗ္ဗာန်ချမ်းသာရရေးအတွက်ကြိုးစားပွားများအထောက်နိုင်အောင်လည်းပဲပစ္စည်းလေးပါထောက်ပံ့ပြီးတော့သာသနာကောင်သွင်းချင်းမြင့်တဲ့ကုသိုလ်ပြုစုရတယ်အဲ့ဒါ ။ဘာကြောင့်လဲဆိုတော့ရှေးရှေးဘဝတွေကကုသိုလ်ကောင်းမှုပြုခဲ့လို့သာသနာပုံညဝန္တတပုံညဝန္တဝလပ္ပရေအပပုံညာကရေစီပက္ကနိတုမာဝိတရှာသာသနာမြတ်စွာဘုရားမြတ်စွာရှင်တော်မြတ်ဘုရား၏အဆုံးအမသာသနာတော်ကြီးကိုပုံညဝန္တဝါ ရှေးရှေးဘဝကကုသိုလ်ကောင်းမှုအထူးစီးပွားပြုစုဘူးခဲ့တဲ့ပုပြုစုတဲ့ပုဂ္ဂိုလ်တို့သည်သာလင်လပ်ပရေရနိုင်ကြကုန်၏သာသနာနဲ့ကြုံနိုင်တွေ့နိုင်တယ်စစ်မှန်တဲ့မြတ်စွာဘုရားရဲ့အဆုံးအမကိုယုံကြည်သက်ဝင်နိုင်တယ်အဲ့ဒါလိုအခြေအနေရတယ်ဆိုတာရှေးဘဝကုသိုလ်ကောင်းမှုကြောင့်ရှေးဘဝကကုသိုလ်ကောင်းမှုအထူးမပြုစုမစည်းဘူးခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ သာသနာနဲ့ကြုံတွေ့ခွင့်မရဘူးကြုံတွေ့ခွင့်ရတော့လည်းပဲသာသနာပေါ်မှာယုံကြည်စိတ်ကဆိုတဲ့စိတ်ဆန္ဒမဖြစ်ဘူးမယုံကြည်နိုင်ဒါကြောင့်မလို့သူတို့ဟာသာသနာရဲ့အသေးအပွင့်ဖြစ်တဲ့မသိဖို့သည်နိဗ္ဗာန်အသေးတဲ့သူတို့မရနိုင်ဘူးရှေးကကောင်းလို့ခုကောင်းတယ်ခုကောင်းရင်နောက်ကောင်းပါလိမ့်မယ် ရှေးကကုသိုလ်ကောင်းမှုတွေပြုခဲ့လို့အခုစစ်မှန်တဲ့ဗုဒ္ဓအဆုံးအမသာသနာတော်နဲ့ကြုံရိုက်လာရတယ်ဒီလိုကြုံရိုက်လာရတဲ့အခါမှာအခုလည်းပဲကိုကသာသနာကဆုံးမတဲ့အဆုံးအမတွေအတိုင်းလိုက်နာကျင့်ကြံပြီးတော့မကောင်းမှုအကုသိုလ်ရှောင်ကောင်းမှုကုသိုလ်တွေကိုပဲပြုစုစည်းဘူးပြီဆိုလို့ရှိရင်တော့နောက်နောက်ဘဝတွေမှာလည်းပဲ ဒီလိုပဲစစ်မှန်တဲ့ဆုံးမသာသနာနဲ့တွေ့ပြီးကောင်းမှုကုသိုလ်တရားတွေပဲကျိုးပွားနိုင်မယ်ရှေးကကောင်းလို့ခုကောင်းတယ်ခုကောင်းရင်နောင်ကောင်းမှလိမ့်မယ်အဲ့တော့ဒီကနေ့ပြုတာဟာနောင်ကောင်းမှုသေးကြပြီတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းပဲမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းအနုဂါမိကရွှေအိုးမြုပ်တယ်တဲ့ မြတ်စွာဘုရားမိန့်ကြားတယ်လောကမှာရွှေအိုးလေးလုံးရှိတယ်ရွှေအိုးလေးလုံးရှိတယ်ဆိုတာကတော့ပစ္စည်းလေးမျိုးကိုဆိုလိုတာပါပဲသာဝရနေတိဘာရထိုင်လျောင်းဣရိယာပုတ်တွေမပြုတ်နိုင်တဲ့အတွက်ခါရတနေရာဒီမှာပဲတည်နေတဲ့ပစ္စည်းတွေပစ္စည်းရွှေအိုးတွေဘာတွေလဲလို့ဆိုတော့ အိမ်တွေယာတွေလဲတွေမြေတွေရွှေငွေရတနာတွေတက်မဲ့ပစ္စည်းတွေပေါ့တက်မဲ့ပစ္စည်းကသွားခြင်းဆိုတဲ့ဣရိယာပုလည်းမပြုနိုင်ဘူးရက်ချင်းဆိုတဲ့ဣရိယာပုလည်းမပြုနိုင်ဘူးထိုင်ခြင်းဆိုတဲ့ဣရိယာပုလည်းမပြုနိုင်ဘူးလောင်းခြင်းဆိုတဲ့ဣရိယာပုလည်းမပြုနိုင်ထားရနေရမှာပဲတည်နေတယ်သာဝရပစ္စည်းအဲ့ဒါသာဝရနိတိနောက် တခုကဇင်္ဂမအနိတိဇင်္ဂမပစ္စည်းပေါ့သူကတော့သွားရထိုင်လျအောင်ဣရိယာပု၄ပါးပြုလုပ်နိုင်တဲ့ဘုနေရာဒီနေရာရွေရှားသွားလာနိုင်တဲ့သက်ရှိပစ္စည်းတွေတဲ့ကျွဲနွားဆင်ပြင်းကြက်ဝက်အစရှိတဲ့ပစ္စည်းတွေဒီပစ္စည်းတွေဟာ ဣရိယာပုတ်၄ပါးပြုလုပ်နိုင်တယ်သွားနိုင်တယ်ရပ်နိုင်တယ်လျောင်းနိုင်တယ်ထိုင်နိုင်တယ်ဒါကြောင့်သူတို့ကိုဇင်္ဂမပစ္စည်းနောက်ပစ္စည်းကတော့အင်္ဂသမပစ္စည်းကိုယ်အင်္ဂါကြီးငယ်တဲ့တူတဲ့ပစ္စည်းတဲ့ကိုယ်အင်္ဂါကြီးငယ်တဲ့တူတဲ့ပစ္စည်းဆိုတာကတော့ကိုယ်လိုက်အင်္ဂါများဟာမိမိသွားလေရာဘယ်မှာဖြစ်ဖြစ်ဒီဘဝ ပါသွားတယ်ကိုယ်နဲ့ကလျက်ပါသွားတယ်အဲ့ဒီအတိုင်းပဲကိုယ်နဲ့ကလျက်ပါသွားတဲ့ပစ္စည်းမှန်သမျှဟာအင်္ဂသမပစ္စည်းတဲ့အင်္ဂသမနိတိပေါ့ဘာလဲလို့ဆိုတော့အတတ်ပညာတွေအသိပညာတွေမိမိသိထားတဲ့ဘ ਹੁ တုတ္တရမိမိတတ်ထားတဲ့အတတ်ပညာမိမိသိထားတဲ့အသိပညာ မိမိရထားရရှိထားတဲ့ဘောဓုတ္တတွေဟာမိမိအသက်ရှင်နေသမျှကာလပတ်လုံးမိမိသွားလေရမှာကိုယ်လက်အင်္ဂါလိုပဲအမြဲတစေလိုက်ပါတယ်တဲ့ဒါကြောင့်မလို့အဲ့ဒါအင်္ဂါသမပစ္စည်းနောက်တစ်ခုကတော့အနုဂါမိကပစ္စည်းတဲ့အနုဂါမိကပစ္စည်းဆိုတာမိမိဘယ်ဘဝရောက်ရောက်ဘယ်ဘဝသွားသွားဘယ်ဘဝမှာဖြစ်ဖြစ်ဖြစ်လျာဘဝမှာအစဉ်တစိုက် မိမိနောက်ကလိုက်တဲ့ပစ္စည်းဒီဘဝကသေသွားလည်းပဲဒီပစ္စည်းကကြာမနေဘူးနောက်ဘဝလည်းဆက်လိုက်တယ်ဒုတိယဘဝကသေသွားပြီးတော့တတိယဘဝရောက်လည်းပဲမနေခဲ့ဘူးဆက်လိုက်တယ်အဲဒါလိုအစဉ်တစိုက်လိုက်တဲ့ပစ္စည်းကအနုကာမိကပစ္စည်းအဲ့ဒီအနုကာမိကပစ္စည်းဆိုတာကတော့တခြားမဟုတ်ဘူး မိမိပြုထားတဲ့ကုသိုလ်ကောင်းမှုတွေတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဝေယဝစ္စကောင်းမှုသူတော်ဘာကိုကူညီတဲ့ကောင်းမှုသူတော်ဘာအခက်အခဲကလွတ်မြောက်နိုင်အောင်တတ်နိုင်သမျှကူညီတဲ့ကောင်းမှုအစရှိပြီအပြစ်ကင်းတဲ့လုပ်ငန်းမှန်သမျှကုသိုလ်ကောင်းမှုတွေကြီးပဲအဲ့ဒီအပြစ်ကင်းတဲ့ကုသိုလ်ကောင်းမှုတွေဟာမိမိနောက်အစဉ်တစိုက်လိုက်ပါနေတယ် ကောင်းမှုပြုတယ်ဆိုတာကုသိုလ်စေတနာကြောင့်ပြုတာဒါကြောင့်မြတ်စွာဘုရားကစေတနာကိုကံလို့မိန့်ကြတယ်စိတ်ထဲမှာဖြစ်ပေါ်တဲ့တက်ကြွကြကြလှုပ်လှုပ်ဆော်ဆော်ဖြစ်နေတဲ့စိတ်ကလေးအဲ့ဒါစေတနာကလေးကိုကံလို့ဆိုတယ်ကံဆိုတာအလုပ်ပဲအဲ့ဒီစေတနာကြောင့်ကုသိုလ်စေတနာကြောင့်ကောင်းမှုလုပ်တယ် ဒါနပြုလို့တဲ့စေတနာကြောင့်ဒါနပြုတယ်သီလဆောက်တည်လို့တဲ့စေတနာကြောင့်သီလဆောက်တည်တယ်ဘာဝနာပွားများလို့တဲ့စေတနာကြောင့်ဘာဝနာပွားများအထုတ်တယ်စသည်ဖြင့်ကုသိုလ်ပြုတိုင်းပြုတိုင်းဟာကုသိုလ်စေတနာကြောင့်ဒီကုသိုလ်ကောင်းမှုကံတွေဖြစ်တာဒါကြောင့်စေတနာကိုပဲကံလို့မြတ်စွာဘုရားမိတ်အဲ့ဒါကြောင့်ဘယ်ဘဝသွားသွားလိုက်ပါနေတယ်ဆိုတာ ဒီစေတနာရဲ့အရှိန်တတ္တိလေးလိုက်ပါနေတာအဲ့ဒီစေတနာရဲ့အရှိန်တတ္တိလေးကသူ့သက်ဆိုင်ရာ ကောင်းကျိုးချမ်းသာကိုမပေးရသေးသမျှကုသိုလ်ပြုတဲ့လူရဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာအမြဲတစေလိုက်ပါနေတယ်ဒါကြောင့်သူ့ကိုအနုကာမိကပစ္စည်းသို့တော်လည်းပဲသူ့သက်ဆိုင်ရာ ကောင်းကျိုးချမ်းသာကိုဒီကုသိုလ်စေတနာတတ္တိလေးအချိန်လေးက ဖြစ်ပေါ်စေပြီးလို့ရှိရင်တော့သူ့မှာအာကုန်သွားပြီနောက်ထပ်ကုသိုလ်ပြုတဲ့လူတော့သူမလိုက်တော့ဘူးအဲသူကောင်းကျိုးသက်ဆိုင်ရာကောင်းကျိုးချမ်းသာကိုမပေးရသေးသမျှတော့ဒီကုသိုလ်စေတနာရဲ့တတ္တိလေးအချိန်လေးဟာကုသိုလ်ပြုတဲ့လူနောက်လူဘဝရောက်လဲလိုက်နေတယ်နတ်ဘဝရောက်လဲလိုက်တယ်ဗြဟ္မဘဝရောက်လဲလိုက်တယ် တခြားတခြားဘဝတွေရောက်နေလည်းပဲလိုက်နေတာပဲသူကကုသိုလ်ကောင်းမှုကောင်းညိုချမ်းသာတစုံတရာဖြစ်ပေါ်စေပြီးပေးပြီးပြီဆိုလို့ရှိရင်တော့သူဟာကုန်ခန်းသွားပြီပျောက်သွားပြီဒါကြောင့်မလို့ဆက်ပြီးမလိုက်တော့ဘူးအဲ့ဒါကြောင့်ဒီကနေ့အမျိုးကောင်းရှင်သာမဏေတပါးကိုရှစ်ပါးပြိက္ခရာစုံလင်စွာဖြစ်မြင့်မြတ်သော ယဟန်ဖြစ်သူသွင်းချင်းမြင့်ခြင်းသာသနာပြုကုသိုလ်ကလည်းပဲကုသိုလ်ပြုစဉ်ကဖြစ်ပေါ်တဲ့စေတနာရဲ့အရှိန်တတ္တိကမိမိမိတို့နောက်အစဉ်တစိုက်လိုက်ပါနေတယ်ဒါကြောင့်အဲ့ဒါကိုအနုဂါမိကရွှေအိုးမြုပ်တယ်လို့ခေါ်ကြအနုဂါမိကနိတိထို့တူပဲကုသလောဓမ္မကုသလသဓမ္မသာဥပနိဒယပစ္စယနာပစ္စယောကုသလောဓမ္မော ကုသိုလ်တရားတစ်ခုကကုသလတဓမ္မတာတခြားကုသိုလ်တရားတစ်ခုအားဥပနိဒယပစ္စေနပဂရိအားဖြင့်အားကောင်းတဲ့ဥပနိဒယပစ္စယတတ္တိဖြင့်ပစ္စယဥပကာရကောကျေသူပြုတယ်ကုသိုလ်တရားတစ်ခုကကျေသူပြုလိုက်တော့နောက်ကုသိုလ်တရားတစ်ခုပါဖြစ်ပေါ်လာတယ်အဲ့ဒီလိုဖြစ်ပေါ်လာတာကိုပဋ္ဌာန်းဒေသနာတော်မှာဥပနိဒယပစ္စယတတ္တိလို့ခေါ် အမျိုးကောင်းသာမဏေတစ်ပါးကိုရှစ်ပါးပြိခရာသုံးလင်သာဖြင့်မြင့်မြတ်သောရှင်သာမဏေဖြစ်ယဟန်ဖြစ်တို့သွတ်သွင်းချီးမြှင့်တဲ့ဥပသမ္ပရမင်္ဂလာကုသိုလ်ကအကြောင်းပြုလိုက်တော့ကံဆောင်သနာတွေကိုဓမ္မမိတ်ဆွေတော်စင်များနဲ့အတူလူဝဲဝတ္ထုအစုစုလက်သက်ကလူရန်ချင်းဝတ္ထုငွေတို့မှဖြစ်ပေါ်သောပစ္စည်းလေးပါလူရန်ချင်းဆိုတဲ့ကုသိုလ်ပါထပ်ဆင်ပြီးပွားလာတယ်ထို့အတူပဲတသိန်းသောကြွေတို့မှဖြစ်ပေါ်သော ပစ္စည်းလေးပါတို့ကို တရားတော်အပူဇော်သောအပြင်တရားတော်အလှူဒန်းနေဆိုတဲ့ကုလိုလည်းပဲထပ်ပြီးပွားလာတယ်အဲ့ဒါတွေမကသေးဘူးတခါဒီကုသိုလ်အကြောင်းပြုပြီးတော့ဆွမ်းခဲဘဘောဇဉ်ခြူတင်ရတာလှူဒန်းခြင်းဆိုတဲ့ဘောဇနာဒါနကုသိုလ်လည်းထပ်ပြီးပွားလာတယ်တခါဒါလည်းမကသေးဘူးဒီကုသိုလ်တွေအကြောင်းပြုပြီးတော့မြတ်စွာဘုရားရဲ့တရားတော်တွေကိုနာကြားရခြင်းဆိုတဲ့ဓမ္မသောနာကုသိုလ်တွေလည်းထပ်ပြီးတော့ပွားပြန်တယ် ကုသိုလ်တစ်ခုအကြောင်းပြုပြီးတော့ကုသိုလ်တွေကုသိုလ်တွေထပ်ထပ်ပြီးပွားလိုက်တာဥပနိဒေယပစ္စယတတ္တိနဲ့ပကတုပနိဒေယပစ္စယတတ္တိကခြေစုပြုတယ်အဲဒါလို့ပွားနိုင်တာကလည်းဘာကြောင့်လဲဆိုတော့အခုနပြောတဲ့အတ္တသမ္မာပဏိတိမိမိရဲ့ကိုယ်နဲ့စိတ်ကိုကုသိုလ်တရားတွေမှာသာချထားလို့ကုသိုလ်ပြုဖို့ရတာအာယုံစိုက်ထားတဲ့အတွက်ပြုနိုင်တာဒီလိုမဟုတ်လို့မိမိရဲ့စိတ်ကိုယ်နဲ့စိတ်ကိုတခြားဘက်မှာ ချထားလို့တခြားပဲအာယုံရောက်နေရင်လည်းပဲဒါတွေမပြုနိုင်ဘူးဒါကြောင့်ဒီနေ့ပฏิရူပဒေသာဝါဒမင်္ဂလာပုပ္ပေသာကတဗုညတာမင်္ဂလာအတ္တသမ္မာပဏိတိမင်္ဂလာတွေနဲ့လည်းပြည့်စုံတယ်ဒါနင်သာသန္တရာခရီလံမပင်မမဲ့ရွှင်လန်းကြည်သာချက်ဖို့ရာနဲ့သန္တရာလွတ်လန်းရည်မြောမှန်း၍လူရန်တမှုဒါနတိဝအကျင့်သည်လည်း ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဒါရမကသေးဘူးတဲ့ဒါနမင်္ဂလာကလည်းထပ်ဆင့်ပြီးတိုးဝလာတယ်ဒါရမကသေးဘူးဓမ္မမိတ်ဆွေသူတော်စင်တို့ကိုဖိတ်ကြားပြီးတော့လူတိုင်းရတဲ့ဒါနမင်္ဂလာလည်းတိုးလာတယ်ဒါလည်းဒါစင်လားဆိုတော့လည်းမဟုတ်သေးဘူးတဲ့ ကာရောသနိဝဒောသတန္တုဋ္ဌိသကတိညုတာကာလေနာဓမ္မသဝနာဧတမင်္ဂလမုဒ္ဓမံဒေဝတေတိလိုရေဖြင့်မေလျှောက်ထားသည့်ဥနတာကာရဝောသယရဏသုံးပြာဆရာမိဘသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူနှင့်စင်ဖြူစိတ်ထားသူတော်များကို စိတ်ထားယူသည်နှုတ်ယူသည်၍ယူသည်ကိုမှုအလေးမြတ်ပြုအပ်ခြင်းသည်၎င်းနိဝါဒောစာယာဒုကုံသိမ့်ပညာရှိနှင့်စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေစကြိုးနှင့်ဂျိုဂျိုးသောနွားပမာလာသို့ပြပြစွာနေခြင်းသည်၎င်း တန်တုဋ္ဌိသာစားရေတောက်ရေဝဇင်ရေနေနေရေထံရအရာရာတွင်စိတ်ထားပြင်၍လူချင်းလောဘမပြင်းပြပဲမြတ်တာချင်းကျိန်တင်းတင်းရောက်ရဲခြင်းသည်၎င်းကတိညုတာသူတစ်ပါးကျေစုရှိဝေဘူးကိုအထူးသီတာတုံ့ပြန်ဆခြင်းသည်၎င်းကာလေနာဓမ္မသဝနာအသိပညာသရာတို့ဝအကျိုးများ၍ ယုံမပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေထွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယိုသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်၎င်းဧတံဤတရားငါးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏အဲ့ဒီမင်္ဂလာ၅မျိုးလဲဒီကနေ့ ပြည့်စုံသွားတယ်တဲ့ဂါရဝဆိုတာယုသေးတိုက်သူကိုရည်သေးတာယဟန်သံဃာတွေကိုလည်းရိုးရိုးသေးသေးရှိခိုးဥချပြီးတော့ဂါရဝမင်္ဂလာပြုရတယ်ဒါရင်မကသေးဘူးမိမိတို့ကိုသိကြားလိမ်မအောင်အတတ်ပညာသင်ပေးတဲ့မိမိတို့ရဲ့ငယ်ဆရာတွေကိုလည်းပြင်ဖိတ်ပြီးတော့ရှိခိုးသမှုဂါရဝမင်္ဂလာလည်းပြုရတယ်ဒါရင်မကသေးဘူး အဲ့ဒီမိမိတို့ကိုသင်ကြားပေးတဲ့ဆရာသမားတွေငယ်ငယ်ကဆရာသမားတွေရဲ့ဂုဏ်ကျေးဇူးကိုသိပြီးကျေးဇူးပြန်ဆက်တဲ့အနေနဲ့လည်းပဲသင်လျော်လျောက်ပတ်တဲ့ဝတ္ထုတွေကိုလှူဒန်းပြီးတော့ပူဇော်ကြတယ်အဲ့ဒါကတော့ကတိညုတာသူတစ်ပါးကျေးဇူးရှိဝေဘူးကိုအထူးသီတာတုံ့ပြန်သာချင်းပြီး၎င်းကျေးဇူးဆက်တဲ့မင်္ဂလာကတိညုတာမင်္ဂလာ အဲ့ဒါတွေဘာလို့လုံနိုင်တယ်လဲလို့ဆိုတော့နိဝတောသာယာတုဂုံသိမ့်ပညာရှိန်နှင့်စိစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ်ချလျက်ခြေချပစိုးမြွေစကြိုးနှင့်ကြိုကြိုသောနာပမလာတို့ပြပြစွာနေခြင်းဒီ၎င်းကိုကိုကိုနှိမ်ချလို့ဒီလိုကာရဝမင်္ဂလာကတိညုတမင်္ဂလာတွေပြုနိုင်တာဒါကြောင့် မိမိကိုယ်ကိုနှိမ့်ချခြင်းဆိုတဲ့နိဝါဒမင်္ဂလာနဲ့လည်းပြည့်စုံတယ်။ဒီလောက်နဲ့လည်းပဲဒီလောက်ဆုံးဆုံးကုသိုလ်မပြုနိုင်သေးဘူးတဲ့။ဘာလို့သေးသလဲဆိုတော့တန်တုဋ္ဌိသာစာရေးတောင်းရေးဝှစင်ရေးနှင့်နေရထိုင်ရာအရာရာတွင် စိတ်ထားပြင်၍လူချင်းလောဘမပြင်းပြပဲမြတ်တချွင့်ငြိမ်တင်းတင်းရောက်ရဲခြင်းသည်၎င်း မိမိမှာရသမျှပစ္စည်းနဲ့တင်းတင်းရောင်ရဲပြီးတော့ဒီလောက်ဒီလောက်ငါတို့စားသုံးရတော်ကြီးခေါ်ဒီလောက်ကတော့လူမဲ့တမ်းမယ်ဒီလောက်ကတော့ဆရာသမားတွေကျေးဇူးဆပ်မယ်မိဘတွေကျေးဇူးဆပ်မယ်အဲဒါလို့ဆိုပြီးတော့မိမိရဲ့ပစ္စည်းလောဘကိုဇက်သက်နိုင်တဲ့သံတုဋ္ဌိမင်္ဂလာနဲ့ပြည့်စုံလို့လေအခုလိုဒါနမင်္ဂလာတွေပြုနိုင်တယ်ဂါရဝမင်္ဂလာတွေပြုနိုင်တယ်နိဝတ္တမင်္ဂလာတွေနဲ့လည်းပြည့်စုံတယ် အစစပြည့်စုံသွားတယ်ခြုံလိုက်တဲ့အခါကျတော့အဲ့ဒီမင်္ဂလာတွေအားလုံးမှာမှာကာလေနာဓမ္မသဝနံအသိပညာသရာတုဝါအကျိုးများ၍ယုံမပယ်ရှင် ပြန့်လွင့်ကင်းလျက်ပူခြင်းထွေထွေငြိမ့်သေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြားခြင်းသည်လည်း ဥတ္တမံချမ်းသာဆောင်တလွန်သူမြတ်သည်မင်္ဂလာជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်အဲ့ဒီကုသိုလ်တွေကိုအကြောင်းပြုပြီးတော့တရားနာရခြင်းဆိုတဲ့ကုသိုလ်တစ်ခါတည်းတို့တိုးပြီးဓမ္မသမဏတရားတော်ကိုနာကြားပြီဆိုလို့ရှိရင်တော့တရားအသိတိုးတယ်တရားအသိတိုးပြီဆိုလို့ရှိရင်တော့အလိမ္မာတိုးတယ်အလိမ္မာတိုးပြီဆိုလို့ရှိရင်တော့စိတ်ထားလဲတတ်တယ်နှုတ်ထားလဲတတ်တယ်ကိုယ်ထားလဲတတ်တဲ့အတွက် ဘဝလမ်းကြောင်းမှာကောင်းတာတွေကြီးပဲပြည့်စုံတော့မယ်အဲ့ဒီတည်းကကောင်းတဲ့ကောင်းတဲ့ဘဝဖြစ်အောင်ဆိုလို့ရှိရင်တော့မဂ္ဂင်ရှစ်တန်အကျင့်မှန်ကိုကျင့်ကြံပွားများတတိပဋ္ဌာမဂ္ဂင်ရှစ်တန်အကျင့်မှန်ကိုကျင့်ကြံပွားများအာထုတ်ဖို့ပဲလိုတယ်ဒါလည်းပဲအာထုတ်သလောက်တော့အာထုတ်ဘူးတယ်သို့တော်လည်းပဲဒီလောက်နဲ့တို့များတင်းသိမ့်နေလို့မဖြစ်သေးဘူး သန္တရာဝကလွတ်ပြီးနိဗ္ဗာန်ချမ်းသာရဖို့ရအတွက်ဆိုလို့ရှိရင်ကိလေသာငြိမ်းဆင်းရဲငြိမ်းမှဖြစ်တယ်အဲ့လိုငြိမ်းမှုရဆိုရင်တော့တတိပဌာမဲ့ခင်စိတ္တအကျင့်မှန်တို့ကိုအကျင့်ကြံပွားများအထောက်ကြမယ်ဆိုတဲ့စိတ်စေတနာအလိုဆန္ဒလည်းပေါ်လာမှာပဲတရားတော်နာယသုယတရားအဲပေါ်လာတဲ့အတိုင်းပဲတတိပဌာမဲ့ခင်စိတ္တအကျင့်မှန်တို့ကိုအချိန်ရအောင်ယူပြီးတော့ကျင့်ကြံပွားများကြိုးစားအထောက်နိုင်ကြလို့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 မာနှစ်1369ခုနှစ်တပေါင်းလပြည့်ကျော်2ရက်ခရစ်နှစ်2008ခုနှစ်မတ်လ23ရက်တနင်္ဂနွေနေ့ဒီကနေ့မှာရန်ကုန်မြို့လိုင်မြို့နယ်အောင်ဓမ္မရိပ်သာလမ်းအမှတ်46နိုင်နေထိုင်သောကျောင်းမကြီးဒေါ်တောင်းတောင်းလေးကကွယ်လွန်သူစာရေးဆရာကြီး အငြိမ်းသာဓုကိုမူကြီးဦးတောင်းထိုက်နိုင်ငံကုန်ကြီးပထမဆင့်လွတ်လပ်ရေးမောကုံဝင်ဒုတိယဆင့်ကိုရည်စူး၍မောဘီယိတ်တာမောဘီချမ်းမြေယိတ်တာ၌ယောဂီအများတို့ချမ်းချမ်းသာသာတရားဘာဝနာပွားများအထောက်နိုင်ရန်အလို့မှာသုံးကံတွေယောဂီကျောင်းဆောင်တစ်ဆောင်ကိုဆောက်လုပ်၍လူဒန်းနဲ့ အဲ့ဒီသုံးခန်းတွဲကျောင်းဆောင်ဆောက်လုပ်လှူဒန်းပြီးတော့ရေစက်ချတဲ့အခမ်းအနားကိုယခုကျင်းပနေကြခြင်းဖြစ်တယ်အဲ့ဒီကျောင်းအလှကိုအကြောင်းပြုပြီးတော့ဒီကနေ့ချမ်းမြေသာအတွင်း၌ချမ်းမြေစေရန်တတိပဋ္ဌာန်အကျင့်တို့ကိုအကျင့်ကြံပွားများကြိုးစားအထောက်နေကြတဲ့ယဟန်ရှင်လူယောဂီသူတော်စင်အပေါင်းတို့အားမွန်မြတ်သော ဖန်ခဲွယ်ပေါ်စဉ်ချိုးခြင်းရတာအဖျားဖျားတို့ကိုဆက်ကလူတန်းချူမွေပြည့်စုတယ်ဖိတ်ကြားထားတဲ့တင်ကြွရောက်လာကြတဲ့ဓမ္မမိတ်ဆွေသရောစင်တို့အားလည်းပဲမွန်မြတ်သောထမင်းလျာတို့ဖြင့်အခန့်ကျွေးမွေပြည့်စုတယ်ဆရာတော်ဘုရားအားလည်းပဲသင်္ကန်းတွေးစုံတစုံလူတန်းနေထို့ပြင်လည်းပဲယခုရေသက်ချလူတန်းနဲ့သုံးကန်းတွဲယောဂီကျောင်းဆောင်ဝန်းကျင်မှာ စိန်လန်းစုပြည်ရဲ့အတွက်သာယာရဲ့အတွက်နှစ်သိန်းသောကြံ့ွေတို့ကိုလည်းလှူဒန်းတယ်ယခုလည်းကိုယ်ဘာသီလခံယူဆောက်တည်ကြတယ်ဒီကနေ့ပြုရတဲ့ဒီဒါနကောင်းမှုယခုဆောက်တည်ရတဲ့သီလကောင်းမှုနာကြရတဲ့ဓမ္မသဝနာကောင်းမှုပွားများရတဲ့ဘာဝနာကောင်းမှု စုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်ကျင့်ကောင်းကျင့်မှန်တို့ကိုကြည်ကြံပွားများအထောက်နိုင်ရပါလို့ဤ ကျင့်ကြံပွားများအထုတ်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့လူတန်းရတယ်မြတ်စွာဘုရားကသံဃာတော်အားကျောင်းလူဒဏဟာအမြတ်ဆုံးအလူလို့မိန့်ကြတယ်ဝိဟာရဒါနသံဃတအက္ကံဗုဒ္ဓေနဝဏိတံသံဃတတရားအထုတ်တော်မြတ်စွာဘုရားရဲ့တပည့်အပေါင်းအား ဝိဟာရဒါနာအကြောင်းဆောက်လှူခြင်းသည်အကအမြတ်ဆုံးပဲဣတိဤလိုဗုဒ္ဓေနမြတ်စွာဘုရားသည်ဝဏိတာချီးမွမ်းတော်မူအပ်၏တသမထို့ကြောင့်ပန္တိတော်ပညာရှိသောဘောသောအမျိုးကောင်းသားအမျိုးကောင်းသမီးသည်ဝိဟာရေเจ้าတို့ကိုကာရေဆောက်လုပ်เสีย၏အတ္တဤဆောက်လုပ်ပြီးသောဤเจ้า၌ ပညတေကိုနှုတ်နှလုံးသုံးပါးလုံးကိုစောင့်သုံးကြကုန်တော့ဘဟုတ်တုတေပရိယတ္တိဘဟုတ်တုတပฏิပတ်တိဘဟုတ်တုတကျွယ်ဝကြကုန်တော့ဘိက္ခုယဟန်တို့ကိုနိမန္တတဝပိဖိတ်ပြီးလင်ဝဇာပိတဝနေစေ၍တေတံထိုယဟန်တော်တို့အားဝဋ္ဌသေနာသနာနိယဟန်တော်တို့ရဲ့အသုံးဆောင်ဖြစ်တဲ့သင်္ကန်းကျောင်းအသုံးဆောင်စသည်ကိုတရေရလှူရ၏ မြတ်စွာဘုရားကကြောင်းလှူတာဟာအမြတ်ဆုံးပဲ။ဘာကြောင့်လဲဆိုတော့ကြောင်းလှူတာဟာအလုံးစုံကိုလှူရရောက်လို့သောသတဝတရောဟောတိယောတရာတိဥပတ္တယ။ယောအကျင့်ပုဂ္ဂိုလ်သည်ဥပတ္တယအကြောင်းအဆောက်အဦကိုတရာတိလူဒန်းဤသောထိုကြောင့်ဆောက်လူဒန်းသောပုဂ္ဂိုလ်သည်သဗ္ဗတရောအလုံးစုံကိုလူဒန်းသူမြည်၏။ဘာကြောင့်အလုံးစုံလူဒန်းသူမြည်တယ်လဲဆိုတော့ ဒီเจ้าမူမှာနေပြီးတော့ပရိယတရားပဲအထုအထုပฏิပတ်တရားပဲအထုအထုချမ်းချမ်းသာသာတပ်ပါရမြတ်မြတ်တာတာနဲ့အထုရတယ်နေမပူဘူးလေမတိုက်ဘူးမအေးမချမ်းမဲ့ချင်းရည်နေလေဆိုတော့မြူကင်းတန်းလို့ဆိုတာတွေလည်းပဲမထီပါမနှိမ့်စနိုင်ဘူး။သားရဲ့တိရစ္ဆာန်တွေလည်းမထီပါမနှိမ့်ဆိုင်ဘူးဒီကြောင့်နဲ့မှနေနေတော့ဒါကြောင့် ချမ်းချမ်းသာသာပရိယပฏิပတ်တရားအထောက်ရတယ်ဒါကြောင့်ချမ်းသာဆိုတာနေရခြင်းအကျိုးရှိတဲ့အတွက်ချမ်းသာဆိုတာနေရခြင်းအကျိုးကိုလည်းကျိုးပေးတယ်အဲဒီလိုချမ်းသာစွာနေရတဲ့အတွက်ကျမ်းမာခြင်းကိုထူထမ်းသူလည်းမြည်တယ်တဲ့ဒါကြောင့်ကျမ်းမာခြင်းအကျိုးလည်းရတယ်အဲဒီလိုချမ်းသာစွာကျမ်းမာစွာနေရထိုင်ရတဲ့အတွက် ကိုယ်ဆင်းရဲလဲငြိမ့်တယ်စိတ်ဆင်းရဲလဲငြိမ့်တယ်ကိုယ်ချမ်းသာစိတ်ချမ်းသာရှိတယ်အဲဒီအကျိုးလည်းရတယ်ဒါကြောင့်မလို့တပ္ပယမြတ်မြတ်တာကနေရတဲ့အတွက်ကိုယ်ခွန်အားညာခွန်အားလည်းတိုးပါတယ်တပ္ပယမြတ်မြတ်တာကနေထိုင်ရလို့ကိုယ်စိတ်နှစ်ပါးချမ်းချမ်းသာသာနဲ့ခွန်အားပြည့်ပြည့်နေရထိုင်ရတဲ့အတွက်အသိဉာဏ်ကလည်းထက်မြက်လာတယ် ဘေးရန်ပါဘေးရန်ပါရှုပွားနိုင်ရမြတ်တရားယဟန်တော်ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရားကြောင်းထိုင်တဲ့ကြောင်းလှူခံပြီးအဲ့ဒီကြောင်းမှနေတဲ့ယဟန်ကလည်းတော်အောင်ရောအောင်မနေရဘူးတဲ့ကိုလည်းပဲသီလသမာဓိပညာသိက္ခာအကျင့်တွေကျင့်ရမယ်ကျောင်းတရားဓမ္မတွေလည်းပဲလမ်းမှန်ပြပြီးအကျင့်ကောင်းအကျင့်မှကျင့်ရတဲ့အတွက် တရားဟောရမယ်တဲ့အဲ့ဒီဟောတဲ့တရားကိုလည်းပဲကျောင်းတရားဓမ္မတွေကနာကြားရမယ်နာကြားပြီဆိုလို့ရှိရင်တရားသဘောပေါက်တော့ကျောင်းတရားဓမ္မတွေကအဲ့ဒီတရားတော်အတိုင်းလိုက်နာကျင့်ကြံပြီးတော့နိဗ္ဗာန်ချမ်းသာရနိုင်တယ်ဒီတော့ဒါကြောင့်မို့သာရဲ့တရိစ္ဆာန်၄နေတံအမှန်ကင်းဝိညာနေအိမ်မရှာဘေးရန်ပါရှုပွားနိုင်ကြမြတ်တရား ယဟန်တော်ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရားကြောင်းဒါယကနာကြားကချမ်းသာထွတ်ဖြာနိဗ္ဗာန်သွားမြတ်စွာဘုရားမိတ်ကြကိုင်းလိုက်ဆိုရမယ်စင်လာသက်ရှိစင်လာသက်ရှိချမ်းသာသည်ချမ်းသာသည်အာစီညံတို့ဘွာအာ ဆင်းလာသက်ရှိချမ်းသာသည်အာစီညံတို့ဘွာချမ်းပူကင်းတကိုမိုးမဆိုးကြောင်းကိုလှူသူများချမ်းပူကင်းတကိုမိုးမဆိုး ကြောင်းကိုလူသူများသာရဲ့တရိစ္ဆန်လေနေတံအမှန်ကင်းဝေးညာသာရဲ့တရိစ္ဆန်လေနေတံအမှန်ကင်းဝေးညာကြောင်းတိုင်ယဟံသွမ်းသင်္ကန်း လူရန်လူအပစ္စည်းများကြောင်းတရဟံသွမ်းသင်္ကန်းလူရန်လူအပစ္စည်းများယဟန်တို့ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရားယဟန်တို့က ဟောဖော်ပြဒုက္ခငြိမ်းရမြတ်တရားကြောင်းဒါယကနာကြာကချမ်းသာထွတ်ဖြားနိဗ္ဗာန်သွားကြောင်းဒါယကနာကြာကချမ်းသာထွတ်ဖြားနိဗ္ဗာန်သွား ဒီတော့ဘုန်းကြီးတို့ကတော့ဟောနေမှာပါပဲမြတ်စွာဘုရားတရားတော်တွေသတိပဋ္ဌာန်မဲ့ခင်ရှင်းတန်နိဗ္ဗာန်ရောက်ကြောင်းအကျင့်နေအဲကြောင်းတရားကကနာပြီးတော့လိုက်နာကျင့်ကြံလို့ရှိရင်တော့နိဗ္ဗာန်ရောက်သွားမှာပဲချမ်းသာအထွတ်အပြားဖြစ်တဲ့နိဗ္ဗာန်ရောက်သွားမှာပဲဓမ္မစွာဘုရားမိန့်ကြနောက်ဒီကြောင်းလှူတာကယောဂီများယဟန်များ အမျိုးသားအမျိုးသမီးများတရားအထုတ်ဖို့ရာလှူတဲ့အတွက်အဲ့ဒီကျောင်းပေါ်မှာယဟန်တော်များဖြစ်ယောဂီများယဟန်တော်ယောဂီများဖြစ်စေအမျိုးသားအမျိုးသမီးယောဂီများဖြစ်စေနေပြီးတော့အထုတ်ပြီဆိုရင်သူတို့မှာကြိုးစားရင်ကြိုးစားသလောက်သိသိသိတတ်တဲ့တရားရသိရတတ်တဲ့တရားသူတို့ရသွားမှာပဲအဲ့ဒါလိုရတာဟာဒီကျောင်းပေါ်မှာ ချမ်းချမ်းသာသာသဗ္ဗယမြတ်မြတ်တတလေလုံးမိုးလုံးနေလုံးနေရပြီးတော့အားထုတ်တဲ့အတွက်ဒီတရားတွေသူတို့ရတာဒါကြောင့်ဒီတရားတွေဟာကြောင်းဒါယကာကလှူတဲ့တရားတွေလို့လည်းဆိုနိုင်တယ်ဒါကြောင့်ကြောင်းလှူဟာတရားလှူလည်းဟုတ်တယ်ကြောင်းလှူဟာတရားလှူလည်းဟုတ်တယ်တရားလှူဆိုတာကတော့မြတ်စွာဘုရားမိန့်တာသဗ္ဗဒါနံဓမ္မဒါနံဇိနတိ သဗ္ဗဒါနံတခြားအလူအလုံးစုံကိုဓမ္မဒါနံတရားအလူကဇိနာတိသာလွန်ဤတရားအလူကတော့အကောင်းဆုံးအသာလွန်ဆုံးပဲဘာကြောင့်လဲဆိုတော့တရားဆိုတာမဉ္ဇဉ်ပူညာနိဗ္ဗာန်အထိကိုမဉ္ဇဉ်ပူညာနိဗ္ဗာန်ရရင်ကိလေသာငြိမ့်မယ်ဆင်းရဲငြိမ့်မယ်အဲ့ဒီဆင်းရဲငြိမ့်နေတဲ့သဘောကိုတရားအလှူကမှပေးနိုင်တယ်တခြားအလှူကမပေးနိုင် ဒါကြောင့်မလို့မြတ်စွာဘုရားကတရားလူကတော့အသာဆုံးအလွန်ဆုံးအကောင်းဆုံးပဲအကြောင်းလူတာလည်းဟုတ်တယ်တရားလူတာလည်းဟုတ်တယ်ဒါနဲ့မကသေးဘူးဒီကြောင်းပတ်ဝန်းကျင်မှာစိမ့်စိမ့်လန်းလန်းသာသာရာရာနဲ့ရှိဖို့ရာအတွက်စိမ့်လန်းစုပြေရေးဆိုကြပါစို့ကြောင်းဝန်းကျင်ဥယျာဉ်လူဒန်းနေတဲ့နှစ်သိန်းသောကြံ့ဝေတို့ကို ကျောင်းဝင်းသာယာရေးအတွက်လှူဒါန်းနေအဲ့ဒါကတော့ဥယျာဉ်လှူဒါန်းတာပေါ့ဒါလည်းမြတ်စွာဘုရားကဟောခဲ့တယ်အာရာမရောပါဝနရောပါယေဇနာတေတုကာရကပပင်စဥရပါဏင်စယောဒရာတိဥပတယံတေတံဓိဝါစရဒောသတရာပုံညာဘောတတိအာရမရောပါ တသိဥယျာဉ်စိုက်ပျိုးလှူဒန်းခြင်း၎င်းဝနရောပါပန်းဥယျာဉ်စိုက်ပျိုးလှူဒန်းခြင်း၎င်းသေတုကာရကတရားခင်းလန်းခင်းလှူခြင်း၎င်းပပင်စရေဥစဉ်လှူခြင်း၎င်းဥဒ္ဒပါဏင်စရေရွေးရင်ကံလှူခြင်း၎င်းယောတရတိဥပဒေယံကျောင်းအဆောက်အဦလှူဒန်းခြင်း၎င်းဧတေတံဤအလှူမျိုးတို့ကိုလှူဒန်းသောပုဂ္ဂိုလ်တို့အား သရဏေယောညပါအခါခတ်တိဒီဝါစနေ၌၎င်းရတ္တောစညညွန်ညင့်၌၎င်းသရာအခါခတ်တိပုံညာပဝတ္တိကုသိုလ်ကောင်းမှုတိုးပွား၏ကိုလူနေတဲ့ကိုလူတာတဲ့ကြောင်းတို့ဥယျာဉ်တို့ကိုကတွေ့နေရတာကိုလမ်းတို့တရားတို့တွေ့ရတိုင်းတွေ့ရတိုင်းလဲဝမ်းသာပြီးတော့ကုသိုလ်တွေတိုးပွားတယ်ဒါကအဲ့ဒါအဲ့ဒီ ကောင်းမှုတွေပြန်ပြီးစဉ်းစားဆင်ခြင်မိတိုင်းလည်းပဲကုသိုလ်တွေတိုးွားတော့မြတ်စွာဘုရားအဲ့ဒါကြောင့်ဓိဝါစနေ၌၎င်းရတ္တောစညင်း၌၎င်းဗရာနေရောညပါအခါခသိမ့်ပုံညာပို့တတိကုသိုလ်ကောင်းမှုတိုးွားတယ်အဲ့ဒါလိုမိတ်ကြတယ်ဒီတော့မြတ်စွာဘုရားမိန့်တဲ့အချက်တွေနဲ့ဒကမာကြီးတို့လူဒန်းတဲ့အချက်တွေကကိုက်ညီနေတယ် သစ်သီးဥယင်ပန်းဥယင်ထို့ပြင်လန္တတာရေအိုးစဉ်လူရေတွင်လူကြောင်းလူကြလူများအမြဲသာဝရကြည်နူးရပွားကြကုသိုလ်များအဲမြတ်စွာဘုရားဟောတာကိုပါဠိပြန်ထားတယ်နော်။ကိုင်လိုက်ဆိုသစ်သီးဥယင်ပန်းဥယင်ထို့ပြင်လန္တတာထို့ပြင် သစ်သေးဥယင်ပန်းဥယင်ထို့ပြင်လန္တတာ ကြသူများရေအိုးစဉ်လူရေတွင်လူကြောင်းလူကြသူ ဟာဝရကြည်နုယပွားကြကုသိုလ်များအမြဲထာဝရကြည်နုယပွားကြကုသိုလ်များ ဒါလည်းမဟုတ်သေးဘူးကျောင်းအလူရေစက်ချပွဲအကြောင်းပြုပြီးတော့သွမ်းလဲလူတယ်သင်္ကန်းလဲလူတယ်ချမ်းမြေသာအတွင်းမှာတတိပဋ္ဌာန်အကျင့်မှန်တို့ကိုကျင့်ကြံပွားများအထောက်နေကြတဲ့သံဃာတော်များသီလရှင်များအမျိုးသားအမျိုးသမီးယောဂီများဓမ္မမိတ်ဆွေသူတော်စင်များအမုံမြတ်တဲ့ဆွမ်းခဲ့ပွဲကိုယ်စဉ်ချူချင်းရတာအပြားပြားလဲလူတန်းနေ ဆိုပြင်လည်းပဲဆရာတော်အာသင်္ကန်းတွေ့ဆုံတစုံလဲလှူဒါန်းနေရအလှူဆုံးပေါ့အဲ့ဒါလဲမြတ်စွာဘုရားကမိန့်ကြတယ်အာနာတော်ပလာတော်ဟောတိဝဋ္ဌတော်ဟောတိဝဏတော်ယာနာတော်ဒုက္ခတော်ဟောတိဒီပတော်ဟောတိသက္ခုတော်သောသတ္တဗ္ဗတော်ဟောတိယောဒရာတိဥပတ္တယံ အမတံတရောစသောဟောတိယောဓမ္မမနုဿတတိအနာတော်ဆွမ်းခဲွယ်ဘောဇင်ချိုးရှင်ရတာလှူဒန်းသောပုဂ္ဂိုလ်သည်ဗလာတော်ကိုခွန်အာညာခွန်အားကိုလှူဒန်းသူမည်၏ဝဋ္ဌတော်အဝတ်သင်္ကန်းလှူဒန်းသောပုဂ္ဂိုလ်သည်ဝဏတော်ရုပ်စင်းအင်္ဂါတင့်တဲ့ခြင်းကိုလှူဒန်းသူမည်၏ယာနာတော်သုခတော်ဟောတိယာနာတော်ယင်ယထာလှူဒန်းခြင်းလှူဒန်းသောပုဂ္ဂိုလ်သည် ဒုက္ခတော့ချမ်းသာကိုလှူဒါန်းသည်နီဒီပါတော့အလင်းကိုလှူဒါန်းသောပုဂ္ဂိုလ်သည်စက္ခုတော့ပဂရိမျက်စိအမြင်ညာမျက်စိအမြင်ကိုလှူဒါန်းသောသူမည်ယောစသသောစတပ္ပတရောဟောတိယောတရာတိဥပတ္တယကျောင်းအဆောက်ကိုလှူဒါန်းတဲ့ပုဂ္ဂိုလ်ကတော့အလုံးစုံလှူဒါန်းတဲ့အတွက်အလုံးစုံပြည့်စုံခြင်းအကျိုးရတယ် အမတန်တရောစသောဟောတိယောဓမ္မမနုတတတိတရားလှူဒါန်းတဲ့ပုဂ္ဂိုလ်ကတော့အမြိုက်နိဗ္ဗာန်လှူဒါန်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်တဲ့နိဗ္ဗာန်ချမ်းသာရခြင်းအကျိုးရှိတယ်အဲလိုမျိုးဆိုပြရမိတ်ကိုင်းလိုက်ဆိုသွမ်းကိုလူကခွန်အားရသင်္ကန်းလူကအစင်းလာသင်္ကန်းလူကအ ယင်ကိုလူကချမ်းသာရာယင်ကိုလူကချမ်းသာရာစီမေလူကမျက်စိလာစီမေလူကမျက်စိလာကြောင်းဆောင်လူကလုံးစုံရာကြောင်းဆောင်လူကလုံးစုံရာတရားလူကနိဗ္ဗာန်ရာတရားလူကနိဗ္ဗာန်ရာသွမ်းကိုလူကခွန်အားရာသင်္ကန်းလူကအစင်းလာသင်္က ပါရင်ကိုလူကချမ်းသာရရင်ကိုလူကချမ်းသာရစီမေးလူကမျက်စိလာစီမေးလူကမျက်စိလာသို့ စီမီဆိုတာကတော့မြတ်စွာဘုရားပွင့်တော့အချိန်မှာတော့စီမီပဲသုံးရလို့စီမီပြောတာလူရင်းကတော့အမောင်ခွင်းပြီးတော့လင်းစေတဲ့အလင်းလှူတာဟာမျက်စိလှစေတယ်တဲ့မျက်စိအမြင်တန်စေတယ်အဲတော့အမောင်ခွင်းပြီးတော့အလင်းကိုဖြစ်ပေါ်စေတဲ့အလင်းတွေကဘယ်နှမျိုးလောက်လှူနိုင်တော့ခုခေတ်မှာလေဖျောင်းနိုင်မီးမလှူနိုင်ဘူးလား အဲ့ဒါအလင်းလူတာမဟုတ်ဘူးလားတရားစက်မိကောမလူနိုင်ဘူးလားအကုန်လုံးအဲ့ဒီအကျုံးဝင်နေဟုတ်ကလားကြောင်းဆောက်လူကလုံးစုံရတရားလူကနိဗ္ဗာန်ရာတရားလူကနိဗ္ဗာန်ရာသို့ ဒါကြောင့်ဒီကနေ့ဘုန်းကြီးတို့ဒကမာရေးတော်တောင်းတောင်းလေးမိသားစုတို့ဟာမောဘီချမ်းမြေရိတာအတွင်းမှာယောဂီများတရားဘာဝနာချမ်းချမ်းသာသာအားထုတ်နိုင်ရေးအတွက်ရည်ရွယ်မှန်းတာပြီးတော့သုံးကံတွယ်ယောဂီကျောင်းဆောင်တစ်ဆောင်ဆောက်လုပ်ထူထမ်းတယ်သုံးကံတွယ်ကလည်းပဲ အဲ့ဒီမှာဒီတစ်ချောင်းမယ်ရှိတခြားကြောင်းတွေကတော့နှခမ်းတွဲတခမ်းအဲပြီးတော့နှစ်ထပ်ကြောင်းနေသုံးခမ်းတဲ့တစ်ထပ်ကြောင်းကတော့ဒီတစ်ချောင်းနေအဲ့ဒါကလည်းပဲဆောက်เสียနေရာရှာတဲ့ခါကျနေရာမရှိလို့သိန်းနာမှာရှိတဲ့နေရာပေးရတော့နေရာကကျဲနေတော့သုံးခမ်းတွဲမှာပဲအဆင်ပြေမယ်ဆိုတော့ဒကမကြီးတို့ကလည်းပဲ အဲ့ဒါလောက်နိုင်တော့သုံးကန်တွေဆောက်လိုက်တာပြီးတော့သိန်းနာမှာတင့်တင့်တဲတဲကြောင်းကြီးတစ်ဆောင်ဖြစ်သွားတော့ဗောလေအဲ့ဒါကိုမှပဲငွေဥယျင်လှူဒန်းတဲ့အလှငွေသသိန်းနဲ့တသိဥယျင်ပါဥယျင်ဖြစ်အောင် စိုက်ပြလိုက်လို့ရှိရင်သိန်းလဲပို့ပြီးတော့တင့်တယ်ตายသွားကြောင်းလဲပို့ပြီးတင့်တယ်ตายသွားတနေ့ကဘုန်းကြီးတို့ ဒီကဝေယဝိဆယောဂီတွေမော်ဘီမရောက်တာကြာလို့တွားရင်မာတယ်ဆိုတာနဲ့ညနေဒီကကျောင်းပါစကာကြီးနဲ့လိုက်ဖို့ဘုန်းကြီးတို့တွားကြအဲ့တော့သီလရှင်အသစ်ကလေးတွေလည်းပါတယ်အဲဟိုမှာသူတို့ကျောင်းဝင်းตายရတာအေးချမ်းတာလည်းတွေ့ကြရပြီးတော့ညအခါဆိုတော့ မိတွေကလည်းအလှဆင်ထားကြတာကိုအဲ့ဒါတွေထွန်းလာလဲတွေ့ကြရကြသိပ်ပြောသိပ်သဘောကြကြဒါနဲ့ဘုန်းကြီးကမနေ့ကမှပါဆွမ်းစားပြီးတဲ့အချိန်ကမှအကြောင်းသင်တာနဲ့ဒီလက်ချင်းအငယ်လေးဆယ်နှစ်သမီးလေးမသီလစာရီမှရဲ့မမဝိမလစာရီရဲ့အဲသူ့ကိုခေါ်မေးတယ် ဒီနေ့ကအဲ့ဒီပါလားဆိုပါပါတယ်ခင်ဗျာပါတော့သဘောကျလားဆိုကြပါတယ်ခင်ဗျာဘာတွေတွေ့ခဲ့တော့သစ်ပင်တွေတွေ့ခဲ့ပါတယ်ခင်ဗျာသစ်ပင်တွေတွေ့ခဲ့ပါတယ်ခင်ဗျာစံကြောင်းပပတ်လည်းမှာကသစ်ပင်တွေစိုက်ထားတာကိုမျိုးစုံပဲအဲ့ဒါနဲ့ပြောသားမအောင်ဘာပဲနေရှိတော့တရားပင်လည်းတွေ့ခဲ့ပါတယ်ခင်ဗျာနင်းသီးပင်လည်းတွေ့ခဲ့ပါတယ်ပန်းလိမ်မော်လည်းတွေ့ခဲ့ပါတယ် စုံလို့ပါပဲခင်ဗျာတဲ့ဒါဖြင့်အသီးတွေကတွေ့ရလားဆိုတော့အသီးလည်းတွေ့ရပါတယ်ခင်ဗျာတဲ့ဒါဖြင့်စိတ်ထဲမှာဘယ်လိုနေတော့ဆိုချမ်းမြေ့တယ်ကလေးလေးဆယ်နှစ်သမီးလေးချမ်းမြေ့တယ်တဲ့ဘာကြောင့်လဲဆိုตาရလို့အဲ့လိုပြောတယ်ဒီတော့စိတ်ထဲမှာตาရတယ်လို့ခံစားရရင်ကုသတိတပို့ပြီးတိုးပွားသွားပြီပေါ့ အဲဒီလိုမဟုတ်ဘဲနဲ့မလေး66သွေးတွေကြီးဟဲ့သူတို့ကြောင်းလာလည်းတို့မလာကြမှာဘူးဆိုရင်ကုသိုလ်ပွားပါဦးမလားအဲ့ဒါကြောင့်စိမ့်လန်းစုပြေအောင်လုပ်တာဟာကုသိုလ်ပွားကြောင်းပဲမဟုတ်ဘူးလားကုသိုလ်ပွားကြောင်းဒါကြောင့်ဒီနေ့တော့အဲဒီတသိဥယျင်ပန်းဥယျင်မှာလှူဒန်းတယ်ကျောင်းပေါ်မှာခုမှဥရေသက်ချပြင်မဲ့လို့ကျောင်းပေါ်မှာတော့ယောဂီကနေပြီးတရားအထုတ်ပြီးပြီ လွန်ခဲ့တဲ့နှစ်လလောက်ကတည်းကနေတူးတဲ့အထုတ်နေကြပြီအခုနှွေခါဆိုလို့ရှိရင်တော့အဲ့ဒီကြောင့်ပုံမှာတော်တော်တော်တော်များများထားရတယ်အနည်းဆုံး12ရောက်လောက်တော့ထားရတယ်သုံးခန်းဆိုတော့တခန်း4ရောက်လောက်တော့ထားနှွေခါကျတော့များတယ်အဲ့တော့အဲ့ဒါလိုယောဂီတွေအာထုတ်နေသမျှတရားတွေလူနေတာပဲမဟုတ်ဘူးလားဒီယောဂီတွေအာထုတ်နေသမျှတရားတွေလူနေတာ ဒါကြောင့်တရားလူကနိဗ္ဗာန်ရညသောဘုရားမိန်ကြတယ်ဒီတော့ဒီကနေ့သုံးခန်းတွဲယောဂီကြောင်းဆောင်လူတန်းချင်းဝိဟာရဒါနကုသိုလ်တတိဥယျံပါဥယျံလူကျမ်းလူတန်းချင်းဩငြာဏဒါနကုဒီကုသိုလ်တွေကိုအကြောင်းပြုပြီးတော့ရေသက်ချပွဲမှာဆွမ်းခဲပွဲပေါ်စဉ်ချိုးခြင်းရတာလူတန်းချင်းဘောဇနာဒါနကုသိုလ်